ခန်းကြီး၁၈အငယ်၁မှ၉တပန်သာရဖျားဤနှုတ်ကပတော်သည်ငါစီတို့ရောက်လာ၍အဖတို့သည်ရှင်သောစပြစ်တီးကိုစား၍သားတို့သည်တွားချင်းနှင့်ရှိကြ၏ဟုတင်တို့သည်ဤဒရေလပြည်ကိုရီမှတ်၍စကပုံကိုတုံးသောအခါအဘယ်သို့ဆိုလိုသနည်းအရှင်သာရဖျားမိန်တော်မူသည်ကားငါအသက်ရှင်သည့်အတိုင်းနောက်တပံဤဒရေလပြည်၌ထိုစကပုံကိုတုံးရသောအကြောင်းမရှိရာ ဝိညာဉ်အပေါင်းတို့ကိုငါပိုင်၏အဖ၏ဝိညာဉ်ကိုငါပိုင်တကဲ့သို့သား၏ဝိညာဉ်ကိုလည်းငါပိုင်၏ပြင်းမှားသောဝိညာဉ်သည် အသက်တရားမည်လူမည်သည်ကားသဘောဖြောင့်၍တရားသောအမှုဟုတ်မှန်သော အမှုကို ပြုလင်၎င်းတောင်ပေါ်မှမစားဤဒေလအမျိုးကိုးကွယ်သောရုတ်ထုတို့ကိုမဖူးမမျောသူမယားကိုမပြစ်မှားဥဒုရောက်သောမိမကိုမချင်းကပ် အဘယ်သူကိုမျှမညှင်းဆဲကျွေးစားပေါင်ထားသောဥစ္စာကိုပြန်၍မပေးဘဲမနေသူဥစ္စာကိုအနိုင်ထက်မလူမယူငတ်မသောသူကိုကျွေးမွေး၍အဝတ်မရှိသောသူကိုအဝတ်နှင့်ဖုံးလွှမ်းလင်၎င်းအတိုးစား၍ငွေကိုမချေအာရမအမှုကိုလက်မခံသူတစ်ပါးအမှုကိုတရားသဖြင့်စီရင်ခြင်းငါစီရင်ထုံးဖွဲ့သည့်အတိုင်းကျင့်၍တစ္ဆာဆောင်ခြင်းကိုပြုလင်၎င်း ထိုသူသည်ဖြောင့်မတ်သောသူဖြစ်၏အကယ်စင်စစ်အသက်ရှင်ရလိမ့်မည်ဟု အရှင်သာရဘုရားမိန်တော်မူ၏အငယ်30မှ24တို့ရတွင် ထိုသူ၏သားသည်တပြတ်တိုက်သောသူလူအသက်ကိုတတ်သောသူ အရင်ဆိုခဲ့ပြီးသောဒုစရိုက်စုံတစ်ခုကိုပြုသောသူ အရင်ဆိုခဲ့ပြီးသော သူစရိုက်ကိုမပြုတောင်ပေါ်မှစားခြင်းသူ့မိအားကိုပြစ်မှားခြင်း ဆင်းရဲငတ်မွတ်သော သူကိုညှင်းဆဲခြင်းသူဥစ္စာကို အနိုင်ထက်လူယူခြင်းပေါင်ထားသောဥစ္စာကို ပြန်၍မပေးဘဲနေခြင်းရုတ်ထုကိုဖူးမြော်ခြင်းရွံရှာပွေသော အမှုကိုပြုခြင်းအတိုးစား၍ငွေချေးခြင်းကို ပြုသောသူဖြစ်လျင်အသက်ရှင်ရမည်လောအသက်မရှင်ရထိုရွံရှာပွေသော အမှုများကိုပြုသောကြောင့်စင်စစ် အသေးသက်ခြင်းကိုခံရမည်တေတိုက်သောအပြစ်ရှိ၏ တို့ရတွင်ထိုသူ၏သားသည်အဖပြုသမျှသောဒုစရိုက်တို့ကိုမြင်၍ဆင်ခြင်သဖြင့်ထိုတို့သောအမှုတို့ကိုမပြု တောင်ပေါ်မှမစားဣဒေလအမျိုးကိုးကွယ်သောရုတ်ထုတို့ကိုမဖူးမမျောသူမယားကိုမပြစ်မှားအဘဲသူကိုမျှမငင်းစေပေါင်ထားသောဥစ္စာကိုမသိမ်းသူဥစ္စာကိုအနိုင်ထက်မလူမယူငတ်မွတ်သောသူကိုကြွေးမွေးခြင်း အဝတ်မရှိသောသူကိုအဝတ်နှင့်ဖုံးလွှမ်းခြင်းဆင်းရဲသောသူကိုချမ်းသာပေးခြင်းအတိုးမစားဘဲငွေချေးခြင်းကို ပြု၍ငါစီရင်ထုံးဖွဲ့ချက်တို့ကိုစောင့်ရှောက်လျင်ထိုသူသည်အဖ၏အပြစ်ကြောင့်အသေးခံရမည်မဟုတ်စင်စစ်အသက်ရှင်ရလိမ့်မည်အဖမူကားမိမိညီကိုကို အထက်ထညှင်းဆဲလျက်သူဥစ္စာကို အနိုင်အထက်လူယူလျက် မိမိအမျိုးသားချင်းတို့တွင်မကောင်းသောအမှုကိုပြုသောအပြစ်ကြောင့်အသေးသတ်ခြင်းကိုခံရမည်။သင်တို့ကလည်း၊အဘယ်သို့နည်း။သားသည်အဘ၏အပြစ်ကို မခံရသလောဟုမေးကြသော်၊သားသည်တရားသောအမှု၊ဟုတ်မှန်သောအမှုကိုပြု၍ငါစီရင်ထုံးဖွဲ့သမျှအတိုင်းကျင့်စောင့်လျှင်၊စင်စစ်အသက်ရှင်ရလိမ့်မည်။ပြစ်မှားသောသူသည်အသေခံရမည်။သားသည်အဘ၏အပြစ်ကိုမခံရ အဖသည်သား၏အပြစ်ကိုမခံရတရားသောသူသည်တရားစွာပြုခြင်းအကျိုးကို၎င်းမတရားသောသူသည်မတရားစွာပြုခြင်းအပြစ်ကို၎င်းခံရလိမ့်မည်တို့ရတွင် မတရားသောသူသည်မိမိပြုမိသမျှသောဒုစရိုက်တို့ကိုကျင်ရှောင်လျက်ငါစီရင်ထုံးဖွဲ့သမျှတို့ကိုစောင့်ရှောက်၍တရားသောအမှု ဟုတ်မှန်သောအမှုတို့ကိုပြုလျင်တေခြင်းနှင့်လွတ်၍စင်စစ်အသက်ရှင်ရလိမ့်မည် ပြုမိသမျှသောဒုစရိုက်အပြစ်တို့ကို သူတစ်ဖက်၌မမှတ်ရပြုမိသော ဖြောင့်မတ်ခြင်းအမှုကြောင့်အသက်ရှင်ရလိမ့်မည်မတရားသောသူသည်မိမိအကျင့်တို့ကိုရှောင်၍အသက်မရှင်အသေးခံခြင်းအမှု၌ငါသည်အနှဲငယ်သောပျော်မွေ့ခြင်းရှိသလောတို့ရတွင်တရားသော သူသည်ဖောက်ပြန်၍အာဓမအမှုကို၎င်း မတရားသောသူပြုသမျှသောဆက်ဆုပ်ရွံရှာပွဲ အမှုတို့ကို၎င်းပြုလျင် အသက်ရှင်ရမည်လောအရင်ပြုသမျှသောဖြောက်မှတ်ခြင်းအမှုတို့ကိုမမှန်သူသည်လွန်ကျူးသော အမှု ပြစ်မှားသော အပြစ်ကြောင့်အသေးသက်ခြင်းကိုခံရလိမ့်မည်အငယ်25မှ32သို့တော်လေတင်တို့ကသာဝရဖျားစီရင်ခြင်းမဖြောင့်ဟု ဆိုကြသည်တကားအိုဤဒေလာမျိုး ငါစီရင်ချက်သည်ဖြောင့်၍သင်တို့စီရင်ချက်ကောက်သည်မဟုတ်လောတရားသောသူသည်တရားသောအမှုကိုပယ်၍အာရမအမှုကိုပြုလျင် ထိုအမှုကြောင့်တေရမည်ပြုမိသောအာရမမှုကြောင့်အသေးတတ်ခြင်းကိုခံရမည်ထို့သူမတရားသောသူသည်မိမိပြုမိသော အာရမအမှုကိုရှောင်၍တရားသောအမှုဟုတ်မှန်သောအမှုကိုပြုလျင်မိမိအသက်ကိုကယ်နှုတ်ရလိမ့်မည် ပြုမိသမျှသောအဓမ္မအမှုတို့ကိုဆင်ခြင်၍ရှောင်သောကြောင့်သေခြင်းနှင့်လွတ်၍စင်စစ်အသက်ရှင်ရလိမ့်မည်သို့တော်လည်းဣဒေလအမျိုးကဒါဝရဘုရားစီရင်ချက်မဖြောင့်ဟုဆိုကြသည်တကားအိုဣဒေလမျိုးငါစီရင်ချက်သည်ဖြောင့်၍တင်တို့စီရင်ချက်ကောက်သည်မဟုတ်လောတို့ဖြစ်၍အိုဣဒေလမျိုးတင်တို့အတီးအတီးကျင့်ကြသည့်အတိုင်းအကျိုးအပြစ်ကိုငါစီရင်မည် င်တို့သည်အဓမ္မအမှုရှိသမျှတို့ကိုစွန့်ပစ်၍ပြောင်းလဲကြလော့။ပြောင်းလဲကြလော့။ဒုစရိုက်အပြစ်ကြောင့်ထိမိ၍ဆုံးခြင်းသို့မရောက်ကြနှင့်။သင်တို့သည် ပြုသမျှသောလွန်ကျူးခြင်းအမှုတို့ကိုစွန့်ပစ်၍၊အသစ်သောနှလုံး၊အသစ်သော စိတ်သဘောကို ပြင်ဆင်ကြလော့။အိုဣသရေလအမျိုး၊သင်တို့သည်အဘယ်ကြောင့်အသေသတ်ခြင်းကိုခံလိုသနည်း အသေးခံရသောသူ၏အသေးခံခြင်းအမှု၌ငါသည်ပျော်မွေ့ခြင်းမရှိ ထိုကြောင့်ပြောင်းလဲ၍အသက်ရှင်ကြလော့ဟု အရှင်သာရဘုရားမိန်တော်မူ၏